လက်အဲဒီအုပ်စုဟာသမာဓိကောင်းတတ်ပြီးတော့သတ်မှတ်တဲ့စကားလုံးဆိုတော့သမာဓိအပြင်စိတ်ရဲ့စိတ်ပိုင်းတွေရှိသေးတယ်ဆိုတဲ့အတိတ်ပဲပြပါတယ်။အဲဒါကတော့ပုရိယနဲ့အတိပါပဲ။ပုရိယက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 စိတ်တွေမှာငြိမ်းချမ်းခွင့်မဝင်ဘူးပေါ့အနောက်ရှိပြီမဝင်ဘူးပေါ့ကိုယ်တိုင်အာရုံကိုမလွတ်တမ်းဆွေးနွေးစွာရှိနေလို့ရှိရင်အဲ့ဒီတတိကစိတ်ကံလည်းမလားဒီခုနဲ့ဒီဆက်ဆက်နေတော့သူကအကာအကွယ်ပေးထားတာပါလေဆွေးနွေးစွာရှိရအောင်ပါစိတ်ကလေး တခဏတခဏတခဏစိတ်စိတ်ကြနေတာအဲ့ဒီစိတ်စိတ်ကြသွားတဲ့ခိုက်တာမှာရှိဝတဲ့စိတ်ဟာပြန်ကျဲမသွားဘူးအဲ့ဒီအာယုဘာပဲရှိရှိရှိဖြစ်ပြီးတော့ငြိမ်ပြီးတော့ကြသွားတယ်ညာကနဲ့လှုပ်ရှားတာမရှိသောတာနဲ့လှုပ်ရှားတာမရှိဘူးငြိမ်ပြီးတော့ကြသွားတယ် သိရဆိုတဲ့အတိုင်းသိရယောဂီပန်းရအာယုံမှာရှိပြီးတော့ရက်တဲ့ငြိမ်ကြတော့တာကျက်နေတဲ့သဘောပူပန်တဲ့သဘောမရှိတော့ဘူးဆိုတာလေ။ဒါဝိရိယသတိတဘာတွေဒီတရားတွေဟာသူ့ခိုက်တဲ့သူတော့ဆွမ်းရည်ရှိနေတာပဲ။အဲဒီသုံးမျိုးစကားလေးတစ်လုံးနဲ့သုံးလိုက်တဲ့အခါကျတော့ သမာဓိခန္ဓာလို့ခေါ်ပါတယ်သမာဓိအုပ်စုပါအဲဒီသုံးမျိုးအညီအမျှဖြစ်နေတဲ့အခါမှာသစ္စလူကခေါ်တဲ့သံဝိပဿနာတရားရဲ့ဉာဏ်သူပေါ့အဲဒီဉာဏ်သူတွေကိုနည်းနည်းလေးမှမထုတ်ရအောင်ငြိမ်သွားဝတ်သွားအောင်ပေါ့ပြုလုပ်တတ်တဲ့စွမ်းရည်တွေမှာရှိတာပေါ့လို့ တမျိုးအားဖြင့်သမထလို့ခေါ်ပါတယ်ပัจจနိကဓမ္မေသမိတိတိသမထောသာပါပัจจနိကဓမ္မေသံဝတ္တနာတရားရဲ့ယန္တုတပွဲအကြီးကျယ်နှုတ်ဆက်တတ်သောကမိသနာစာရည်တဲ့တရားတို့ကိုသမိတိတိမလုံးမကျအငြိမ့်တဲ့ ဝတ်သွားအောင်ပြုလုပ်တတ်သောကြောင့်သမထောသမထယီသတိကမတတိယဒီသမာဓိခန္ဓာခေါ်တဲ့သမထဖြစ်သွားလို့ရှိရဲ့အနောက်ချက်ပြီးတဲ့ကာမိဆန္ဒစာရိတ္တနိဝရဏတရားတွေလည်းပဲဘာမှဝဲရောက်ပြီးတော့လှုပ်ရှားအောင်မလုပ်တော့ပါဘူးမလုပ်နိုင်တော့ပါဘူးဟုတ်ဇာကဇာကအလှုပ်ရှားကြီးကင်းပြီးတော့သွားတာပါပဲတော့ အဲ့ဒါကိုပဲငြိမ့်နေခေါ်တာပါပဲလှုပ်မလှုပ်လှုပ်ရမငြိမ့်ဘူးပေါ့မလှုပ်တော့ငြိမ့်တာပေါ့စိတ်ငြိမ့်တာအဆောထားပဲအဲ့ဒီလိုသမာဓိခန္ဓာခေါ်တဲ့သမထဒီတရားကိုပဲအခုကလာပြောနေတာရှုမှတ်တယ်လို့ခေါ်တာပါပဲ အဲဒီရှုမှတ်တဲ့အခိုက်အတန့်မှာပါတဲ့သမာဓိဟာကဘာကိုရှုမှတ်ပြီးတော့ထူထောင်ရတယ်လဲဆိုတော့ရုပ်နဲ့သင်္ခါရတရားတွေပဲသင်္ခါရနာသဘာဝသမေယလက္ခဏာလက္ခဏုဝနိစ္စနာထေနဆိုတာပြတ်သွားပါကြောက်ကြုတ်တဲ့ဖြစ်ပေါ်နေတဲ့ကိုယ်ရဲ့က ယုံနဲ့လားတရားတွေပေါ့ဇွား၆ပါးကဖြစ်ဖြစ်နေတဲ့ယုံနဲ့တရားတွေအဲဒါတွေကိုပါဠိလိုသင်္ခါရခေါ်ပါတယ်အဲဒီတရားတွေပါအတီးတီးကိုယ်စီကိုယ်ပိုင်လက္ခဏာလေးတွေရှိတယ်အဲဒါသဘာဝလက္ခဏာလို့ခေါ်ပါတယ်အဲဒီကိုယ်စီလက္ခဏာလေးတွေပါ ကိုယ်စီလက္ခဏာလေးတွေကဖြစ်ပြီးတော့ဖြစ်တဲ့အတိုင်းကြီးရနေလို့ဖြစ်ပြီးတော့ပြက်သွားတယ်ပေါ်ပြီးတော့ပြောက်သွားတယ်သင်္ခါရတရားတိုင်းပါလိပေါ်ပြီးတော့ပြောက်သွားတယ်အထိတ်မှလက္ခဏာလေးကိုရှိနေတယ်တော့ယုဒ္ဓမှာရှိတယ်လို့နန္ဒဖာလည်းရှိတာပဲယုဒ္ဓအတိတိမှာရှိအဲဒါဒါရှိနန္ဒအတိတိမှာလည်းအဲဒါလည်းရှိနေတယ်ပေါ်လည်းပြောက်လည်းနဲ့ဆင်းရဲမကောင်းတာလေး အဲဒီလက္ခဏာလေးပဲရှိနေတယ်။ကိုယ်လိုတိုင်းဖြစ်သူသဘောတိုက်ပြီးဖြစ်တဲ့အထိတ်မှအမှတ်သားလေးတွေရှိနေတယ်။ယုံနာတခါတာတရားတို့ရဲ့ဖြစ်မှုရဖို့ကြက်ဖို့ခေါ်တဲ့အနိစ္စလက္ခဏာပါလေ။ဒုက္ခလက္ခဏာအတ္တမပါသူကြီးသဘာဝကြီးတက်တဲ့ဖြစ်တဲ့အနတ္တလက္ခဏာပါလေ။မမြဲခြင်း သဘောခေါ်တဲ့ချင်းရဆုံးပေါ့ကျုပ်နဲ့တရားတွေမှာပြတ်နှံ့ပြီးတော့သူကပါနေတာဖြစ်တော့အာလုဝိတုတန်းတူပဲအဲဒါသမညာလက္ခဏာခေါ်တယ်အဲဒီယုတ်နဲ့သင်္ခါရတရားတွေရဲ့သဘာဝလက္ခဏာနဲ့သမညာလက္ခဏာကိုရှုရတာပဲအဲဒါကြီးရှုသိရတာပဲအဲဒါကြီးမြင်ရတာပဲ ဒီအဲ့ဒီသဘောလက္ခဏာလေးသိအောင်မလုပ်ရလဲဆိုတော့ရှိခဲ့လိုက်ရှိရတာပဲဘူတံဘူတတော်ပစ္စတိဆိုတာဘူတံဖြစ်နေတာရှိနေတာကိုဘူတတော်ပစ္စတိသူဖြစ်တဲ့ရှိတဲ့အတိုင်းရှိတည်ရပါတယ်ဒီလိုဆိုရတာဖြစ်ရှိနေတာဖြစ်တိုင်းလားမှန်စွာအဲတက်ရှိနေရခြင်းဆိုတဲ့အစိုးမိတ်တိုင်းပါ အဲ့ဒါဟာခလိကသမာဓိရှုရောက်နေတာပါပဲဖြစ်လာတဲ့ရှိလာတဲ့အဲသဘောတရားကိုဆုံးဖြတ်စွာဖတ်နိုင်အောင်ကြောက်ရစိတ်တဲ့သဘောအားစိတ်တဲ့သဘောပေါ့လေအဲဒါဝိရိယခေါ်တာပဲစိတ်တဏ္ဍာနဲ့အားစိတ်ပြီးနေလို့ရှိရင်အဲဒီအားစိတ်ရတဲ့အာယုမှတ်မိတော့တာပဲ မလွတ်တာမှတ်မိတော့တာပဲအဲ့ဒါတတိပဲဆံမြတ်စွာရှိမိတဲ့အာဟုမှာတက္ကလတက္ကလစုကလေးစိုက်ကလေးငြိမ့်ငြိမ်ကြတော့တာအဲ့ဒါသမာဓိပဲဝိရဒတိသမာဓိပါပဲအဲ့ဒီသုံးရုပ်ကိုပဲသမာဓိခန္ဓာတဏှိသမထစိုက်ကြတော့တဲ့အခါမှာဘယ်အနောက်ချက်မှမပေါ်ဘူးအဲ့ဒီအနောက်ချက်တွေကိုမထုတ်ရအောင်ဘယ်လိုညီတဲ့အောင်သူကပြုလုပ်တတ်တာပေါ့လို့ သမထတွေဖြစ်ဖြစ်သွားတာပဲတစ်စက္ကန့်မှာအဲတမလေးမှာစက္ကန့်ပေါင်း60ဆိုတော့တစ်စက္ကန့်မှာတစ်ချိန်ရဝိရိယစိတ်သမာဓိဖြစ်သွားလို့ရှိရင်သမထလည်းပဲတစ်ချိန်ဖြစ်သွားတာပဲအဲဒါသမထထူထောင်တဲ့နည်းပါပဲဟာတကယ်ယုံလာအရှိတဘောကိုသူတို့ဖြစ်စေလိုက်ပြီးတော့ကျောင်းရဆိုင်ပြီးတော့ဆွေးနွေးစွာရှိပြီးတော့စိတ်ဆူဆီး ရတဲ့သဘောပါပဲအဲ့ဒီထူထောင်ရပါတယ်တို့သူတို့ဖြစ်စေလိုက်ပြီးတော့မရှိရင်ဘာဖြစ်တယ်လို့ဆိုတော့ဖြစ်စေမှာကြောက်ရမဆိုင်လို့ရှိရင်ကိလေသာလမ်းကြောင်းကိုပွင့်သွားတာပေါ့ကိလေသာလမ်းကြောင်းကိုပွင့်သွားလို့ရှိရင်ဘယ်တော့ပဲထိမ့်ထိမ့်ထိမ့်လို့မရတော့ပါဘူးလို့ပွင့်သွားလို့ရှိရင်တော့တတိလည်းမတတ်နိုင်တော့ တတိလုံးဖြစ်တော့ဘူးဆိုလို့ရှိရင်စိတ်ဆူရှိဖို့လည်းဖြစ်တော့ဖြစ်တော့ဒီလိုရုပ်လက်သိခါရတရားတွေသူတို့ဖြစ်ဆက်လိုက်ပြီးတော့မရှိရင်ရှားကဝင်ပြီးတော့လှုပ်ရှားတယ်ဒေါသဝင်ပြီးတော့လှုပ်ရှားတယ်ရှားကြအရေးကြီးတွေဝင်ပြီးတော့လှုပ်ရှားတာမမြင်ဘူးမရှိတယ်မရှိတယ်ကိလေဝင်စားပါရှုလေရှုလေကိလေသာဆိုတာဝိရိယတိသမာဓိခေါ်တဲ့သမာဓိခန္ဓာသမထတရားတွေ စိတ်ကံတယ်မလားဖြစ်နေပြီဆိုရင်မကျุလို့ဖြစ်ခွင့်ရှိတဲ့ကိလေသာတွေဟာဒါမကျุတော့သူတို့ဖြစ်ခွင့်မရတော့ဘူးပေါ့ကျุလင်ကျุလင်ကိလေသာဆိုတာဒါတွေသင်ကျဲနေတာဖြစ်နေဖြစ်ခွင့်မရတာကိုပြောပါတယ်တကယ်လို့ဖြစ်လာရင်ဘာလုပ်ရမလဲလို့ဆိုတော့ရှိမှပြီးတော့ပယ်ပြစ်ပေါ့ ယောဂါကိုအဖြစ်ချင်းကကြူပြီးတော့ကာကွယ်ရတယ်ဖြစ်လာလို့ရှိရင်လည်းပဲအများကုစားပြရတာအဲ့ဒီသဘောမျိုးပေါ့ကာကွယ်ရေးကုစားရေးဆိုတာပေါ့လေဒါတတိဆာကနှစ်ကိစ္စဆောင်ရွက်ပါတယ်ဆိုတာအဲ့ဒီလူမျိုးတွေကမဖြစ်ခင်ကကြူရင်းကာကွယ်တာအကောင်းဆုံးပါပဲအဲ့ဒီကာကွယ်ရေးကုစားရေးလုပ်နေတာကိုပဲရှိပါတယ်လို့ခေါ်ပါတယ် အခုပြောခဲ့တဲ့သမာဓိကိုပရိပဌာန်နယ်ထဲမှာတော့ခဏိကသမာဓိလို့ဒီလိုသတ်မှတ်ပါတယ်ခဏိကဆိုတဲ့စကားနဲ့အထူးပြုထားပါတယ်တခဏလေးမြအာယုဘောကိမှာစိုက်ကြသွားတဲ့သမာဓိပေါ့လေစက္ကန့်ပိုင်းလေးပေါ့ခဏစိုက်ကြသွားတာ အဲ့တော့ခဏိကဆိုတဲ့ကားတဲ့အထူးကိစ္စကိုထောက်လို့ရှိရင်တခြားသမာဓိရဲ့ရှိသေးတယ်ဆိုတဲ့အဓိပ္ပာယ်ကျပါတယ်။ခြားသမာဓိတွေရှိနေပါတယ်။ခြားသမာဓိတွေကတော့အပ္ပနာသမာဓိဥပ္ပဒါရသမာဓိဆိုတာပါ။ခုနခဏိကသမာဓိနဲ့ပေါင်းမယ်ဆိုလို့ရှိရင်သမာဓိ၃မျိုးပေါ့။အပ္ပနာသမာဓိက၃မျိုးဥပ္ပဒါရသမာဓိက၃မျိုးနဲ့ အနိကသမာဓိကတစ်မျိုးပေါ့အဲဒီသုံးမျိုးတွေကအပ္ပနာသမာဓိဆိုတာအာယုတစ်ခုရဲ့ပါပေါ့လို့စိုက်ပြီးတော့ကြာနေလောကီဆံပွားတဲ့ပုဂ္ဂိုလ်တွေဟာအာယုတစ်ခုခုပေါ့လေတည်ထောင်ပြီးတော့ပဋိကတိုင်းဖြစ်စီအာဝကတိုင်းဖြစ်စီပေါ့လေအဲဒီဆံရဲ့အာယုသမာဓိရဲ့အာယုတစ်ခုထူထောင်ပြီးတော့ ထမတော့ရွတ်နေရတာပေါ့နောက်နှုတ်ယုတ်ကနေပြီးတော့စိတ်ယုတ်စိတ်ယုတ်ကနေပြီးတော့တစ်ဖြည်းဖြည်းငြိမ်ငြိမ်ငြိမ်ငြိမ်လာတော့စိတ်ကဒီဘောအာယုဘောဘာပဲကြာလာပထမဆုံးအပ္ပနာသမာဓိကိုဖြစ်ခဲ့တော့ဥပဇ္ဇသမာဓိတွေဖြစ်နေတာပဲအပ္ပနာသမာဓိရဲ့ရှိကြီးပေါ့ရှိကြီးသမာဓိတွေဖြစ်နေပါတယ် အဲ့ဒီရှိပြီးဥပ္ပဒသမာဓိတွေအားကောင်းသွားလို့ရှိရင်အပ္ပနာသမာဓိဆိုတာအပ္ပနာဆိုတာအယုံနဲ့ကိုဝင်ပြီးတော့ကတ်နေတာပါလေ။ကတ်နေတာ။ဇာတိဖြစ်တဲ့ခါကျလို့ရှိရင်တော့အယုံနဲ့စံစိတ်နဲ့တသားတည်းလို့ထင်ရလောက်အောင်ပေါ့လေ။အဲ့ဒီလိုဖြစ်နေတာ။လောကီဇာတိဖြစ်သွားပါပြီကွာ။အဲ့ဒီလောကီဇာမဖြစ်ခင်ရှေ့ပိုင်းမှာတက္ကနတက္ကန အခုနဖြစ်နေတဲ့သမာဓိကိုဥပါဒနာသမာဓိလို့ခေါ်ပြီးတော့နောက်လောကီဇာနေရသွားတဲ့ခါကျတော့အဲ့ဒီအာယုန်ထဲမှာဝင်နေသလားသင်ရလောက်အောင်ပေါ့လေဝင်စားပြီးတော့တည်ငြိမ်နေတဲ့သမာဓိကိုအပ္ပနာသမာဓိလို့ခေါ်ပါတယ်အဲ့ဒါကတော့လောကီဇာအထုတဲ့ပုဂ္ဂိုလ်ကြီးအဖြစ်တတ်ပါတယ်အခုဒီမိတိပ္ပံတရားကတော့လောကီဇာရဖို့အထုတာမဟုတ်ပါဘူး ဝိပဿနာဉာဏ်လေးခြေကားသောက်ရအဖြစ်အဖြစ်ဖြစ်ပြီးတော့နောက်ဆုံးမဉ္ဇဉ်ပူဇာရှင်ဖြစ်အောင်အထုတ်တာပါဒီတော့အဲ့ဒီကြည်ချက်နဲ့အထုတ်တယ်ဆိုတော့အာယုတစ်မျိုးနဲ့စိတ်ထားလို့မရဘူးဒီတော့အဲ့ဒီအာယုကလည်းပြညာအာယုမဟုတ်ရဘူးယုံနာပရမအာယုလေးပေါ့ ကြောင်းကြောင့်ဖြစ်ပေါ်လာတဲ့ယုံနာတရားတွေကြောင်းကြောင့်ဖြစ်ပေါ်လာတဲ့ဆိုလို့ရှိရင်မျက်မှောက်တွေအားဖြင့်ထင်ရှားတာဟောလို့သူတို့ထင်ရှားတဲ့တရားတွေလို့တကယ်ရှိတဲ့တရားတွေလို့ဆိုရပါတယ်ဖြစ်လာတဲ့တရားရှိလာတဲ့တရားပေါ့လေဖြစ်လာတရားတွေပါပဲအဲဒီယုံနာတရားတွေဖြစ်ပေါ်စေဖြစ်ပေါ်စေသောသောဘကပြောခဲ့တဲ့ ကိုယ်ရဲ့တတိသမာဓိနဲ့ပေါ့လေအထူးကြောင့်ရထားပြီးတော့စွစွမြဲရှိပြီးတော့စိတ်ကိုစစ်စစ်ပြီးနေတာအဲဒီအာယုလေးလေးလက်ပြတ်ွယ်သွားတာအာယုလေးပြတ်ွယ်သွားတယ်လို့ရှိမှတ်တဲ့စိတ်ကလေးလည်းတခဏပြီးသွားတာပဲဆိုတခဏရှုခွင့်အာယုပေါ်လိုက်ပါစိတ်စိတ်စိတ်စိတ်ချတော့တဲ့သမာဓိခဏိကသမာဓိလို့ခေါ်ရတယ်တော့အခု သတိပဋ္ဌာန်ဘာဝနာတရားအထုတ်တယ်ဆိုတာသတိကလေးကသမာဓိထူထောင်တာပါပဲစေခါထူထောင်ရတယ်လို့ဆိုတော့ယုံနာတရားကြီးကိုယ်ကျဲပါပါလိထူထောင်ရတာပါသတိကလေးကသမာဓိထူထောင်ရမှာရှုခွင့်အာယုံကဖြစ်ခိုက်လို့ဆိုထားပါတယ်ဖြစ်ခိုက်ဆိုတာဖြစ်တုံးပေါ့ဖြစ်ဆဲပေါ့ အဲ့ဒါကိုနည်းနည်းချက်လိုက်မယ်ဆိုလို့ရှိရင်မြင်စေမြင်တော့ကြားစေကြားတော့နားစေနားတော့စားစေစားတော့ဖြီးစေဖြီးတော့ပေါ့သိစေသိကူးစေပေါ့အောင်းစေပိန်စေကိုယ်စေဆန်စေစောင့်စေအဲကြွစေလှမ်းစေခြားစေဆိုတာပေါ့ပေါ်လာတဲ့အာယုလေးတွေလက်လက်ဆက်ဆက် ပူလေးတွေတောင်းဆိုလိုပါတယ်ဟိုလွန်ခဲ့တဲ့အားတွေမဆိုင်ဘူးနောက်မှဖြစ်မဲ့အားတွေလည်းပဲအကြောင်းရင်းကဖြစ်မဲ့အားတွေအနာကအာယုန်တွေလည်းမဆိုင်ဘူးလွန်လာကြီးကပြီးသွားပြီဒီမှာတော့ပူလေးတွေမဟုတ်တော့ဘူးဆောက်သွားပြီစိတ်ကူးကြည့်တာတော့မှမပေါ်တော့ဘူးဒီမှာနောက်အနာကဖြစ်မဲ့ဟာတွေလည်းပဲစိတ်ကူးကြည့်လို့ရှိရင်လည်းပဲဒါလည်းမပြီးတော့ဘူးဒီလိုမျိုးဆောင်ရ ရှုခွင်းအာယုံမတိစားတဲ့အာယုံတွေမရှိပါသေးဘူးအဲ့ဒါကိုလည်းမကြီးချင်ဘူးအတိတ်ကအတိတ်မှာထားလိုက်အနာဂတ်ဟာလည်းဖြစ်သေးဘူးလောလောဆယ်ကတော့သိကြတဲ့တော့သိကြတဲ့အာယုံဒါရှိပါတော့သိကြတဲ့အာယုံလေးတွေပေါ်လာတာလည်းပဲတတိပ္ပံနီးရပါအရှိန်အောင်လဲပါလေအရင်စလို့ မိအောင်ရှုဟရတာပဲစိတ်တဏ္ဍာနဲ့ကြောင်းကြနဲ့စိုက်ကြည့်ရတာပဲကြောင်းကြစိုက်ကြည့်လို့အချိန်ဟုန်ပါလာပြီဆိုလို့ရှိရင်အရာအဝတတိကဖြစ်တော့တာပဲအဲတတိဖြစ်သွားရင်တခဏတခဏစိုက်ကြတော့တဲ့ခဏိကသမာဓိလည်းဖြစ်တော့တာပါပဲခဏိကသမာဓိရဲ့သဘောနဲ့အပြည့်စွမ်းရည်တတ်ပြီးမတည်သေးတဲ့ပုဂ္ဂိုလ်များကတော့ လောကီသမထအစံလေးပါလေးအထုတ်ဖို့လို့ရှိရင်အဲ့ဒါကိုပဲစွဲထားတော့တမာတိဆိုတာအာယုတစ်ခုနဲ့စိုက်ထားမှတမာတိဖြစ်တယ်လို့ဒီလိုပဲသူတို့ယူဆကြပါတယ်ဘုလိုကလေးနှစ်ပေါက်40ကျော်လောက်ကကျမ်းမာယဟန်တော်တပါးကိုဒီမာတိသာသနာ့ရေးလာတော့အထုတ်တယ်သူကငကောလောကီစာရည်နဲ့အထုတ်ဖို့ပါတယ် ပါဠိဆရာတော်ကြီးမိခံပြီးတော့သမတိခံတရားတွေလာပြီးတော့အားထုတ်လိုက်တော့ဒီနေ့လိုတရားထုတ်တဲ့နေ့ကြီးတွေ့လိုက်တာအကျိုးသားအားထုတ်နောက်နေ့သူကပါလျှောက်တယ်ဆိုတော့သတိခံတရားအားထုတ်မှသူသမာဓိကြီးပြည့်သွားပြီလေသူရတဲ့သမာဓိကြီးပြည့်ကုန်ပြီဘာဖြစ်လို့လဲဆိုတော့ဖောင်းပင်ကအစကိုယ်ရဲ့ကပေါ်တဲ့အာယုန်တွေပေါ့လေ ထူးခြားရထားပြီးတော့လိုက်မှတ်နေရတယ်ဆိုတော့သာအယုံလေးမှာစိုက်ကြတဲ့သဘောပေါ့အဲ့ဒါကြီးသူပြက်သွားတာပေါ့ဘုရားဆိုလို့ရှိရင်စိတ်ကလေးစိုက်လိုက်တာနဲ့ငြိမ်ပြီးတော့သဘာဝကြီးဖြစ်တယ်အခုပြက်သွားပြီဟုတ်ဒီတရားအထုံမှာသူသဘာဝကြီးပြရတယ်ဆိုတဲ့အကြောင်းပေါ့စိတ်ချမ်းသာတယ်ပေါ့မာကြီးဆရာတော်ဘုရားကြီးဆရာတော်ဘုရားကြီးကသဘာဝကြီးအကွဲပြားကိုမိတ် မိန့်ချပါတယ်ကွာခုနအပနာသမารိဆိုတာအယုံတစ်ခုထဲမှာစိုက်ကြနေအတော်အပနာသမารိအဲဒီစိုက်ကြနေလောက်ရှေ့ပိုင်းဖြစ်ပေါ်နေတဲ့ဥပကြရသမารိဒီလိုတော့ကနိကသမารိဆိုတာဟောတယ်သမารိကွဲပြားခြားနားချက်ကလေးကိုပြောပါတယ်တော်တော်လေးသဘောပေါက်သွားပါတယ်ဒါပေမဲ့လို့သူကအစွဲက အာယုတိပေါ်လိုက်မှလက်လက်ကြီးရှိမှနေရတော့စိတ်ကလေးမှတီးမဲ့မကြသေးဘူးအတိတ်တွေလိုက်ခုံဖက်နေရတယ်ဆိုတော့သမာဓိကပြတ်သွားတော့အပ္ပနာသမာဓိတော့တော့အားမရှိဘူးလို့သူကဒီလိုပဲယုံသားထားပါတယ်အဲ့ဒီအချက်ကိုကျေးဇူးဆရာတော်ဆရာကြီးကကျမ်းကအကိုးကားနဲ့ပေါ့ဒီကိနာလောက်ရှင်းပြပါတယ် မြတ်စွာဘုရားသုံးလုံးထားတဲ့စကားကတော့ခဏိကစိတ်ကြီးကက်ကတာလို့ပြောသုံးထားပါတယ်ရှုခွင်းယုံနာအာယုန်တိပေါ်ကိုက်တခဏလေးအဲဒီအာယုန်လေးပါစိတ်ချသွားတဲ့သဘောတဲ့။ဒါမှပြန်လို့ရှိရင်ဒီလိုပြရပါပါပဲ။ဖွင့်ကြိုင်ကနေကတော့ခဏိကသမာဓိလို့ ဒီလိုပဲဖွင့်ဆိုရတယ်ခဏိကသမာဓိဆိုတာလည်းခဏိကကြည့်ကြည့်ခက်ခက်တာဆိုတာအတူတူပါပဲဒီကိစ္စကဆိုတဲ့စကားလုံးကိုသမာဓိလို့ဒီလိုပြည့်ရသုံးတာရှိပါတယ်နော်ဒီကျန်ကကိုကတော့ခဏိကကြည့်ကြည့်ကက်ကတာဒီခဏမတ္တဖြစ်ဒီကောသမာဓိခဏိကကြည့်ကြည့်ကက်ကတာဆိုတာ ရှုခွင်းအာယုပေါ်ကိုက်မှာတခဏလေးမြတ်စိုက်ချသွားတဲ့ခဏိကစိတ်တွေကတာဆိုတာကခဏမတ္တစိတ်ကောသမာဓိပဲတခဏလေးမြတ်ဘာဝတာတော့စက္ကန့်ပိုင်းစက္ကန့်ပိုင်းတော့မှစိတ်ရစိတ်ရမလားမသိဘူးအဲ့ဒီစက္ကန့်ပိုင်းလေးအာယုလေးအာယုလေးပေါ်ကတခဏလေးမြတ်အာယဝတီတီသွားတယ်တန့်သွားတယ်ပေါ့သွားတယ် မာဓိပါပဲဒီလိုဆိုထားပါတယ်အဲဒါကိုပေါင်းသုံးလိုက်မယ်ဆိုလို့ရှိရင်တော့ခဏိကသမာဓိလို့ဒီလိုသုံးရပါပါပါဝမ်းမိုက်စိတ်ထားတဲ့ဖောင်းမှုလေးပေါ်လာတယ်အဲဒီပေါ်တဲ့ခိုက်တံလေးမှာအားဆိုင်ပြီးတော့စေစုံရဲ့ရှိခိုက်တဲ့ခါကျတော့အဲဒီတခဏလေးအဲဒီမှာကြာသွားတာဖောင်းမှုမှာစိတ်ကလေးဆိုင်ကြသွားတာပိန်တဲ့ခိုက်တာပါလည်းပဲ အားစိုက်ပြီးတော့ဆွေးမြဲစွာရှိလိုက်ပြီးအဲဒီထိုက်တာလေးစိုက်ကြတော့တာတခြားကိုယ်ထဲမှာပူတာအေးတာတောက်တာတင်းတာလှုပ်တာညောင်းတာကြတာကြိုက်တာကျင်တာစသည်ပေါ့ချက်ကလေးချက်ကလေးပေါ်ပေါ်လာတဲ့အာယုဟာချိန်လာကဆရာဆိုင်ပြီးတော့ဆွေးမြဲစွာရှိလို့ရှိအောင်လို့စိတ်ကလေးတစ်ခဏစိုက်ကြတော့ဘာမှကြတာမဟုတ်ဘူးအဲ့ဒါခဏိကစွာလေးပေါ့လက်တွေ့လို့ပြောလို့ရှိရင်တော့ အဲ့ဒီဟာကိုပေါ်လွင်သင်ရှားအောင်သူ့ရဲ့စွမ်းရည်တတ်တွေလည်းသိရအောင်ဆိုပြီးတော့ဝန်ချမ်းကများကသောပိရှိအာရမဏေနိဒန္တရာဧကေနာကာရိနပောတမာနောပฏิပက္ခေနနဗ္ဗိဘူတောအပိတဝိယစိတ်တနိစ္စလံသပေတိဒါကိုထိစားအောင် သူ့စွမ်းရည်တတ္တိကိုပြောရမယ်ဆိုလို့ရှိရင်လည်းသောပိသူခဏိကသမာဓိလဲခဏိကသမာဓိလဲဆိုတော့အပ္ပနာသမာဓိတာမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်ပေါ့ခဏိကသမာဓိလဲလှမ်းပြီးတော့အဓိပ္ပာယ်ဖြစ်အောင်လုပ်အပိတဝိယအာယုတစ်မျိုးတည်းမှာစိုက်ပြီးတော့ကြာနေရဝင်စားနေတဲ့အပ္ပနာသမာဓိကဲ့သို့အပ္ပနာသမာဓိလို့ စိတ်ဓာတ်နိစ္စလံတပေတိဘာဝနာစိတ်ကိုမလုံစင်မြည်တဲ့အောင်ထားနိုင်ပါတယ်ခဏိကသမာဓိနဲ့အပ္ပနာသမာဓိလိုစိတ်ကိုမြည်တဲ့အောင်ထားနိုင်ပါတယ်ဒီတကားအရဆိုလို့ရှိရင်အပ္ပနာသမာဓိနဲ့ခဏိကသမာဓိဟာစိတ်ကိုမြည်တဲ့အောင်ထားရမှာပေါ့လေစွန့်ရည်ကြည့်ရဲဆိုတဲ့အဓိပ္ပာယ်ရပါတယ်တော့ ရှိဘယ်လိုဖြစ်မှာအပ္ပနာသမာဓိရဲ့စောင့်ရည်ခြင်းတူတယ်လို့ဆိုတော့ပฏิပက္ခိနအနပိဘူတော်လို့ပြထားပါတယ်ပฏิပက္ခဆိုတာစိုက်ခြင်းနှောက်ရှက်တတ်တဲ့ကဝိဇ္ဇကဝိဇ္ဇနာစာရည်ရဲ့ဒီကုသနာတရားတွေပါပဲဟုတ်အဲ့ဒါဒီပฏิပက္ခလို့ခေါ်ပါတယ်စိုက်ရတဲ့ဉာဏ်သူတွေပေါ့လေသာဝပဒနာရဲ့စိုက်ရတဲ့ဉာဏ်သူတွေပေါ့ အဲ့ဒီတရားစုကအဲ့ဒီတရားစုကိုယ်တိုင်ကအနဘိခူတော့အလွှမ်းဖို့အနှိမ့်ဆက်မခံရမှာတဲ့အဲ့ဒီစကားကိုအထောက်ကြံလိုက်လို့ရှိရင်ဆန့်ကျင်ဘက်နိဗ္ဗာန်တရားကြီးကင်းဝေးစင်ကြယ်မှအပ္ပဒါသမารိနဲ့ဓာတ်တူစိတ်ကိုငြိမ်းချမ်းအောင်ထားနိုင်တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်။ဘာမှတင်ရှိ နိဝရဏတရားတွေမလွှမ်းအလွှမ်းမခံရအောင်မနှိစ္စရအောင်အဲ့ဒါတွေကဲအောင်ကဲဖို့ဆိုတာကဘာဖြစ်မှလဲလို့ဆိုတော့တစ်ဆင့်တစ်ပါးပြထားပါတယ်အာရမဏိနိဒန္တရာဧကိနာကာရိနပောတ္တမာလောပောတ္တမာလောဆိုတာဆက်ဆက်ပြီးတော့ဖြစ်နေတာဆက်ဆက်မပြတ်ဖြစ်နေတာ အဲဒီကောလာသူ့စိတ်တဲ့ခဏိကသမာဓိကအစဉ်ဆက်ပြီးဖြစ်နေရတယ်လို့ဆိုလိုတယ်။ပေါ်တိုင်းအာယုမလွတ်တမ်းမှတ်လျောက်ကြောက်ရဆိုင်ပြီးတော့ဆွေမြဲတဲ့သတိတွေဖြစ်လာပြီဆိုလို့ရှိရင်အဲဒီခဏိကသမာဓိဟာကြည်စည်းကြောက်မှုနဲ့စဉ်ဆက်ပြီးဖြစ်နေတော့တာပါပဲ။ဖြစ်နေပြီဆိုလို့ရှိရင်ဒီဝရဏတရားပဲဒီဝရဏတရားမှာဝင်ရောက်ပြီးတော့နှိမ့်ဆက်နေတော့အကင်းနေတာပဲ။ လိတ်စားတွေကင်းနေတာပဲတော့လို့စိစ္စဝိဟာရီခရိကသမာဓိလေးရှိအောင်ဘာလုပ်ရမလဲလို့ဆိုတော့အာရမဏိနိဒန္တရာဧကိနာကာရိနာလို့ဆိုထားပါတယ်လည်းငင်းပေါ်စေအာယုပါဝါလိရှိခွဲအာယုပါနိဒန္တရာကုဏသမာဓိကတစ်ခုနဲ့တစ်ခုဆက်ဆက်နေရရှင်းသမာဓိနဲ့နောက်သမာဓိဆက်ဆက်နေရအရှားမရှိရဘူး အဲ့ဒါလိုအကြာမရှိရအောင်တသားတဲ့ပုံစံနဲ့လည်းထင်ရလောက်အောင်ပေါ့ဆက်ဆက်ပြီးတော့ဖြစ်နေမှာဒါမှနိဝရဏတရားမလောက်ဖြစ်ပါဒါမှနိဝရဏတရားကင်းပါအဲ့ဒီလိုနိဝရဏတရားကင်းတဲ့သမာဓိဟာအပ္ပနာသမာဓိစွန့်ရည်တတိနဲ့အတူသွားပြီတဏှာကြီးကြည့်တော့ပါပြီအာရမဏိနိသန္တရာဧကိနာကာရိနဝတ္တမနောဆိုတဲ့ စာပိုက်ပါပေါ့လေအာရမဏနိဒန္တရအာယရှိတဝါဒီနဲ့နောက်တဝါဒီဆက်ဆက်ပြီးလို့ရှိရင်အာယုကသာကွဲပြားတယ်သုစိတ်ကြည့်ကြည့်သာဓုနဲ့လက်ကြည့်ပေါက်ဆက်ပြီးတော့ရှင်းလင်းဖို့လိုပါသေးတယ်ဒီအဲ့ဒီရှင်းလင်းဖို့ရာအတွက်အချိန်မလုံလောက်တော့ပါဘူးပြန်ပါပဲရကြအောင်စို့နောက်နေ့စာမှာဆက်လက်ပြီးတော့ရှင်းပါမယ်အာ